ဘုရားမြတ်စွာပြိကမဆံဃာနီးချိန်နေငယ်လေးမှာနောက်ဆုံးပိတ်စကားပေါ်အပမဒေနသံပါတိထရောအခြေစိုးကျุလူမှုတွေကိုဆောင်ရှားဖို့မမေ့နှလျော့မပြက်ကွက်မလေးဟင်းတဲ့အပမဒါတရားဖြင့် ီလသမာဓိပညာအတိတ်ကျင့်သိက္ခာ၃ရပ်ကိုပြည့်စုံစေနှင့်ညာပြည့်စုံအထုတ်ရကြဆိုတာပါလေမာဒန်လေးမာဒန်လေးအတိုင်းအထုတ်တဲ့ပုဂ္ဂိုလ်များကတော့ဥပဒနာဉာဏ်နေဖြစ်လာတဲ့အခါဥရိယဗျာဉာဏ်ပိုင်းမှာအလိုကောင်းစားဖြစ်ပေါ် သင်္ကာရိပကညာမှာရောက်တဲ့ခါကျတော့ဖတ်လို့အလုံးစိမ်မွေ့ပြီးတော့အလုံးနုညံ့ပြီးတော့အကောင်းဆုံးဝိပဿနာအရှင်ရောက်သွားဖို့ဒီမှာတဆင့်ဆက်ပြီးတော့မလီယဖိုရိဗံပေါ့လေဟွန်းယန္နာရတ္တဖို့ဆက်တဲ့ဒီယန္နာဖြစ်တဲ့ဒီချူမပွားများပုံပေါ့ အဲ့ဒီမလေးရဘူလေးတာတွေမှာမလေးကသတ္တဝတိမညာဘုညာရဲ့ဂုံကြီးတွေပေါ့လေသတ္တဗံပုဂ္ဂိုလ်မှာရှိသည့်ရှိတတ်တဲ့ဂုံကြီးတွေပေါ့လေကျမ်းဂန်နဲ့ကြည့်ပြီးတော့မနေ့ကတော်တော်လေးပြည့်စုံပြောခဲ့ပါတယ် အဲ့ဒါလိုသာသနာကြီးကျိုးပြီးတော့မမေ့နိုင်တော့အောင်ပေါ့လေကျိုးကျေးဇူးကြီးရရှိရတာဟာအကြောင်းကြီးဆက်လိုက်လို့ရှိရဲ့ပမာဒနေရာမှာပေါ့သုံးဖို့ပမာဒတရားကိုသူ့သဘာဝအခြေစိုးကျွလုံမှုတွေကို မလျော့ပေါ့ဆာပြီးတော့မလဲလက်ဟင်းပြက်ခွက်မှုပမာဒတရားကဒီတဘာဝအကျင့်ကောင်းထိမ့်သိမ့်ဆောက်ရှောက်မှုပေါ့လေဟောမလျော့ပြက်ခွက်တဲ့ပမာဒတရားကိုအပမာဒတရားနဲ့ပေါ့လေဖယ်ရှားပြစ်လိုက်တဲ့အခါမှာမြတ်စွာဘုရားဆုဆုံးမှလည်းကြိုက်ညီသွားရဲ့ အလုံးကိုကျဉ်တ်ဆရာဖြစ်ပုံလေးတွေပေါ့လေအဲဒါဒလာနီနီဟောခဲ့တာပြီးသလောက်ဖြစ်သွားပါပြီဒီနေ့လက်ဖက်ကအဆုံးသတ်ဟောရမှာပါလိမ့်မယ်ဘုရားမြတ်စွာကိုယ်တိုင်ကမာကရုဏာတော်ရှိထားပြီးတော့သဗ္ဗိဟိတဉာဏ်တော်ကြီးနဲ့တတ္တဝါတွေ ယခုလက်ရှိအကျိုးကျေးဇူးရှိဖို့နောက်ဆက်ရမယ့်ဘဝတွေမှာလည်းပဲအကျိုးကျေးဇူးရှိဖို့ရအတွက်ပေါ့လေရှောင်ရမယ့်အချက်နဲ့ဆောင်ရမယ့်အချက်ဆောင်ရမယ့်အချက်ညွှန်ကြားချက်တွေပေါ့လေညွှန်ကြားချက်တွေအထုတ်တဲ့အခါအကျိုးကျေးဇူးလေးရှိမှမသိရှိလာပြီဆိုလို့ရှိရင် မရမနေဒီလမ်းစဉ်တော့အဖြေလျှောက်မယ်လမ်းမှာလျှောက်လို့ရှိရင်စခန်းမှာရောက်ရောက်ရမှာပဲဆိုတော့အဋ္ဌံချက်ကလေးတွေပေါ့လေအတုတဲ့ပုဂ္ဂိုလ်တွေမှာဖြစ်တတ်ပါတယ်ဘုရားမြတ်စွာကိုယ်တိုင်လည်းပဲပါရမီ၁၀ပါးဖြည့်တဲ့အခါမှာပေါ့လေအဋ္ဌာဏပါရမီဆိုတာပေါ့လေမိမိတို့ဘာအကျိုးရှိဖို့ရာအတွက် ဆောင်ရွက်ပဲအချက်တွေကိုဆောင်ရွက်ပြီဆိုလို့ရှိရင်မဖြစ်မနေပေါ့လေစိတ်ကဆွေမြဲစောက်တည်ရတာပဲဖြစ်တယ်လို့တော်တယ်လို့ပဲဆိုလို့ရှိရင်တော့ကိုယ်မျှော်မှန်းထားတဲ့ပန်းတွေရောက်ဖို့သိမလွယ်ဘူးဆွေဆွေမြဲမြဲစောက်တည်ရပါလေဒါကြောင့်ခုလိုပမာဒကိုအပမာဒနဲ့ပယ်ရှားရမှာ စိတ်ကဆောက်တည်ပြီးတော့အလုံးလုံးမှဒါမှအောင်မြင်လွယ်ပါတယ်ဓမ္မဒီနေ့ဆောက်တည်ပုံလေးတွေပေါ့လေအဲ့ဒါလေးတွေဆက်လက်ပြောပါမယ်ရုပ်တော်ပြညွှန်ကြားထားတဲ့လူရဲ့အဋ္ဌံကတော့ပရိပမတ္တာဘဝိသန္တိမယမေတ္တာအပမတ္တာ ဝိသမာတိ14ခေါ်ကရဏီယောဒါမြတ်စွာဘုရားဟောထားတဲ့စကားရင်းမှာပဲတပါးသောပုဂ္ဂိုလ်တို့ကတပါးသောပုဂ္ဂိုလ်ဆိုတော့မိမိများတပါးပေါ့လေကဘာသူကဘာသားတွေပါပဲပုဂ္ဂိုလ်တို့ကဒုစရိုက်တရားတွေရှောင်ရှားဖို့ မျိုးလျော်ကောစပြက်ွက်လေဟိယသူများဖြစ်ကြလိမ့်မယ်သူစိတ်ကခေါ်တဲ့အကျင့်ကောင်းအကျင့်မြတ်တွေကိုဟောဒီဟွန်းကြည့်ဖို့ရာအတွက်ပေါ့လေမျိုးလျော်ကောစပြက်ွက်လေဟိသူများဖြစ်ကြလိမ့်မယ်နာပထမပါပဲ ကမ္ဘာလောကကြီးမှာပညာပဲကြီးလိုက်ကြီးလိုက်ပါလေဒီလိုပါပဲမိမိလေးပေါ်ပေါ်ဆဆနေရတာများတာပါပဲလူမှုတရားတွေချုပ်တယ်ပြီးတော့ရောက်ရမယ့်ချက်တွေရှောင်ဖို့လေဟိပြုတ်ကြတာတွေစောက်ွားလိုက်နေရမယ့်ချက်တွေစောက်ွားလိုက်တာကိုလေဟိပြုတ်ကြတာတွေလူစည်းကမ်းကြီးပြည့်နေကြတာပါ လူလိုစိတ်မထားတတ်တယ်လူသိညာရှိပြီးတော့လူထက်လူမဖြစ်ဟုတ်တယ်ဟုတ်တယ်ပြကြတာလေးပေါ့လေဒါဘုရားလက်ထက်တော်ခါလည်းရှိခဲ့ပါတယ်ဒီမှာအဲဒါဝိဉ္ဇဉ်သုံးသပ်ရပါတယ်ဝိဉ္ဇဉ်သုံးသပ်လိုက်တဲ့အခါမှာအဲ့ဒီအခြေအနေဆိုးတွေတွေ့ရပြီဆိုလို့ရှိရင်မိမိတို့အဋိဋ္ဌံပြပါတယ်မယမေတ္တအပမတ္တဝိသမာတိ အဲ့ဒီလိုအများတွေကမိမိလျော့ပေါ်ဝဆဆအရှိအလီမှာပေါ့လေငါတို့ကမိမိလျော့မပေါ်မပေါ်ဆသူများရှောင်ရှားတဲ့ရာရီရှောင်ရှားဖို့ဆောင်းပွားလိုက်လာတဲ့ဆောင်းပွားဖို့ရပါမမိမလျော့မပေါ်မဆမပြစ်ဖို့မလီဟင်းသူများ ဖြစ်ကြစို့ဖြစ်ပါလိမ့်မယ်လို့ကိလေသာခေါင်းပါတဲ့အကျင့်ကိုကြည့်ရမယ်ဒါပါပဲဒီမှာဒီမှာဒါလေးကအမှန်နှစ်သာရနဲ့ပြည့်စုံပြီးတော့အမှန်ကောင်းပါလားအဲဒီမှာဒါတိုင်းလုံနိုင်လို့ရှိရင်ကျိုးကျေးဇူးရှိဖို့ပါနည်းနည်းလုံနိုင်နည်းနည်းကျိုးကျေးဇူးရှိမှာပဲများများလုံနိုင်လို့ရှိရင်များများအကျိုးကျေးဇူးရှိမှာပါ အပြည့်အစုံလုပ်နိုင်လို့ရှိရင်အပြည့်အစုံကျေးဇူးရှိမှာပါပဲဒါမှဒါကိုစကားပြေနဲ့ပြောရလို့ရှိရင်သူများတွေကတတ်မှုခိုးမှုမိစ္ဆာစရာကာမတုံးကြမှုကာတုစိတ်သုံးပါလိမ်မှုရန်တိုက်မှုကျန်ကျန်တန်တန်စေတိုက်ထွာမှုအနှစ်မဲ့တဲ့စကားတွေပြောဆိုမှု ဒါနှုတ်နဲ့ဆက်တဲ့အခြေစိုး၃မျိုးပြုလို့ကို၃မျိုးပေါ့လေအဲလိုကာယစုတဲ့ OCD ဆိုတဲ့ခြင်းကိုပြုလို့ပြောဆိုလေလည်းပဲမိနေကြလိမ့်မယ်ရှောင်ရမယ်အချက်တွေမိနေကြလိမ့်မယ်ဒီလိုလည်းပဲအမိတ်ရှိပါတယ်လို့ဆိုရပြီးတော့မြင်ဝင်ကောင်းအတန်ကောင်းအနံကောင်းအရသာကောင်းအထီးတွေ့ကောင်းဆိုတာပေါ့ လူကြီးမမောစီဟာကာမဂုဏ်အာယုန်တွေကြီးလည်းပဲစိတ်လွတ်လပ်ရှိရလည်းပဲမိနေကြလိမ့်မယ်ပြီးတော့ကုသိုလ်တရားကုသိုလ်တရားဆိုတာကတော့သုံးပိုင်းပဲရှိတာပါပဲကုသိုလ်တရားဆိုတာပြောကြခဲ့စအပြေကင်းပြီးတော့သန့်ရှင်းကောင်းကျိုးရတဲ့ အပြုအမူကိုကုသလလို့ခေါ်ပါတယ်ဓမ္မကုသတရားတဲ့အဲ့ဒါကြီးလည်းပဲဒါနကုသရှိတယ်တဏှာတရားပေးကမ်းဆွင့်ကြတာပေါ့ဒီလကုသခုနအောင်ဆောင်တဲ့ရတဲ့ကုသယူသိသိတဲ့ပုဂ္ဂိုလ်ယူရရတဲ့အလေးအောင်းပြီးတော့ကောင်းမှုကုသိုလ်ကိစ္စတွေဆောင်ရမှာ လူအားပေးပေါ့လေသူအားပေးဝေယဝိသဒါရီယတီလာထဲမှာထည့်ယူပါတယ်ဓမ္မလူဒါနတီလာအစရှိတဲ့ဒီလိုကိစ္စမျိုးတွေမှာလည်းပဲမိမိလေးရောပေါ်ပေါ်ဆဆရှိကြလိမ့်မယ်ဒါနဆိုတာအလကားကိုရတဲ့ပစ္စည်းကိုပဲပစ္စည်းဖြုံးပြတာမဟုတ်ဘူး လူတွေဆိုတာကိုယ့်ကိုယ်ကိုတတ်မဲ့ဆွဲလန်းတယ်လို့ကိုယ်ရှာဖွေရတဲ့ပစ္စည်းတွေပေါ်မှာလည်းပဲတတ်မဲ့တယ်အဲ့ဒီတတ်မဲ့မှုတွေတဖြည်းဖြည်းတဖြည်းဖြည်းပေါ်လေလျှော့လျှော့ပေးတဲ့သဘောမျိုးပါပဲအခုနစောစောပိုင်းကပြောခဲ့တဲ့ဆံလေခောကရဏီယောဆိုတာပေါ့လေဒီညဉ့်ညမ်းတဲ့လောဘဒေါသမောဟကိလေသာတွေကို တဖြည်းဖြည်းခေါင်းပါအားလဲအားလဲသွားအောင်ပေါ့လေပြုရမယ်ဆိုတော့မြတ်စွာဘုရားမိန့်ကြားထားတာတဖြည်းဖြည်းရှော့ရှော့ပြီးကိုယ်ပိုင်တဲ့ပစ္စည်းပေါ်မှာပေါ့လေလောဘလေးတွေတဖြည်းဖြည်းရှော့ရှော့ပြီးတော့လူဝံပုဂ္ဂိုလ်တွေအကျိုးစီးပွားလိုလားပြီးတော့ချစ်ခင်တဲ့မေတ္တာကျင်နာသရနဲ့ကရုဏာနဲ့ပေါ်လေဒေါသတွေရှော့ရှော့ပြီးတော့ဒီလိုလုပ်တဲ့လောက်ဟာကောင်းတာပဲဆိုတော့ ဝေမျှပြီးတော့စားတော့တဲ့အလုပ်ဟာကောင်းတဲ့အလုပ်ပဲလို့ကောင်းတဲ့အလုပ်လို့ရှိရင်ကောင်းကျိုးရတာပဲဆိုတာပေါ့လေအသိဉာဏ်နဲ့ယုံကြည်ချက်ရှိပြီးတော့ဒီလိုကဒါတဖြည်းဖြည်းမတိမှုအဲအဲ့ဒါကြီးရှော့ရှော့ပေးတာပါပဲဒါမှဖြည်းဖြည်းခေါင်းပါသွားအောင်ရော့ရော့သွားအောင်ပြုလုပ်ပေးတာပဲအဲ့တော့တက်ထိုင်နေရဓမ္မဒါနဒါနလည်းပြီးတော့လည်းလည်းအခြေချလာပြီဆိုလို့ရှိရင်ဒီလား အဲဒီလိုကိစ္စတွေမှာပေါ့လေဟိုလားမပြုလို့နိုင်ပဲနဲ့ပေါ့လေဒီဖာတိဖာတာအမှတ်တမဲ့နဲ့နေတဲ့ဒါလေးတွေပဲဒါလေးတွေတဖြည်းဖြည်းပပျောက်သွားအောင်ပေါ့လေမလေးချင်လုပ်ပြရမယ်အစားပေါ့လေအဲ့ဒါလေးမိနေလိမ့်မယ်တဲ့လို့ဆိုရတယ်တော့ပြီးတော့ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဆိုတာက စိတ်နေစိတ်ထားလေးတွေပေါ့လေတန်ရှင်းအောင်လောဘတွေနည်းသွားအောင်လောဘတွေကျအောင်ဒေါသတွေနည်းအောင်ပါအောင်ဒေါသတွေကျအောင်ကိုယ်တည်းကအမှန်တရားတွေပေါ့လေသစ္စာလေးပါးအမှန်တရားတွေတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းကြည့်အောင်ဒီပြီးတော့မောဟတွေကျအောင်ဆိုတော့ပေါ့လေလောဘဒေါသမောဟအကုသိုလ်တွေကျအောင်ဆိုပြီးတော့စိတ်နေစိတ်ထားတွေကို အခုလိုသတိဆံဘာဝနာနည်းနဲ့ပေါ့လေသန့်ရှင်းအောင်အားကောင်းအောင်ပေါ့လေညာအောင်ထွားအောင်ထွားအောင်ညာအောင်ပေါ့လေပြုလုပ်ပေးတာဒါဘာဝနာခေါ်ပါတယ်ပြုလုပ်နိုင်တော့အောင်လည်းပဲတင့်တော်တဲ့တရားတွေချမ်းသာရတယ်တရားတွေဘာတွေဆွေးနွေးရတယ်စာဥစာရတွေလည်းဖတ်ရတယ်သူများလည်းပဲတိုက်တွန်းရတယ်ဘယ်စာဥကကောင်းပါလဲဗတရားနာမစသည်ပေါ့လေ ကိုကိုယ်တိုင်အားထုတ်လို့အကျိုးကျေးဇူးရှိမှသိပြီဆိုလို့ရှိရင်အများတကာဒီလိုဘာဝနာတရားတွေနားနိုင်အောင်ဆွေးနွေးနေအောင်အားထုတ်နေအောင်ဆိုပြီးတော့အများတန်းစကားမဟုတ်တော့မှစကားလေးတွေပေါ့လေဆယ်စကားတလားစကားစတွေပေါ့လေဒါလေးတွေဖွင့်ပေးရတာပေါ့လို့ဟွန်းအဲ့ဒါလိုပြုလုပ်ရမယ်အစားပေါ့လေအဲ့ဒီလိုကိစ္စမျိုးတွေဘာဝနာတရားတွေ ကုသိုလ်တရားတွေဖြစ်ပေါ်မှုရာအတွက်မပြုလုပ်ဖဲတဲ့ပေါ့လေလောကီကိစ္စကာမဂုဏ်ကိစ္စတွေနဲ့အချိန်တွေကုန်ပြီးတော့သွားတာအဲဒီလိုအနေနဲ့လည်းပဲမိလျေကျမိလျေကျလိမ့်မယ်အဲဒီလိုအများကမိလျောရပြီနေရာမျိုးမှာပေါ့လေငါတို့ကတော့မမိမလျောဘူး မလေးမပြက်ကွက်စေဘူးရှောင်ရှားသည့်နဲ့ရာဒီရှောင်ရှားဖို့ရတော့မမေ့မလျော့ဘူးမလေးမပြက်ကွက်စေရဘူးရှောင်မယ်ဆောင်ပွားလေးနဲ့သည့်နဲ့ရာဒီလည်းဆောင်ပွားလေးနဲ့ဖို့ရအတွက်မမေ့မလျော့ဘူးမပြက်ကွက်ဘူးမလေးဟင်းဘူးအာဆောင်ပွားမယ်ဆိုတာပေါ့လေအဲ့လိုအဋ္ဌာဖြူရပါတယ်ဒီမှာဒီကုသိုလ်တွေတွေကလည်းပဲအလွယ်ဆုံး ဒါနကုသိုလ်ကိုဟောလိရွေးချယ်ခေါင်းကောင်းနဲ့ပေးလူခြင်းအားဖြင့်ကိလေသာတွေပစ္စည်းပေါ်မှာတွေ့တာတဲ့ကိလေသာတွေတစ်ဖြည်းဖြည်းလျှော့ပေးမယ်အလေးကျင့်လုပ်ပေးမယ်အလေးကျင့်တွေရလာပြီဆိုလို့ရှိရင်ဘွားတစ်လျှောက်မှာမျက်နှာမငယ်ဘူးမျက်နှာမငယ်ရအောင်ကြိုးစားမယ်ဆိုတာပေါ့လေအဲဒါလိုလည်းပဲအဋ္ဌိဌာပြုရပါတယ်ကွာ ဒါနကုသိုလ်တက်တက်ကတော့ကိလေသာအငြိကျေးတွေကိုပေါ့လေကောင်းကောင်းမပယ်နိုင်ပါဘူးသူကတော့ဘာဖြစ်လို့လဲဆိုတော့သူကကိုကြီးတရားတွေမှာမပါဘူးဒီလက်ကိုကြီးတရားတွေမှာလည်းမပါဘူးဓမ္မတိသိက္ခာခေါ်တဲ့ကိုကြီးတရားတွေမှာလည်းမပါဘူးပညာသိက္ခာခေါ်တဲ့ကိုကြီးတရားတွေမှာလည်းမပါဘူးသိက္ခာ၃ပါးထဲမှာဘယ်သိက္ခာ၃ပါးထဲမှာမှမပါဘူး ဘာတော့ဘလောက်ပဲဒါနကုသိုလ်တွေပြုပြုအကျိုးကျေးဇူးကတော့တပည့်တော်မရှိလာဘူးအဲသူများကိုလိုတာဖြည့်ပြီးတော့စိတ်၎င်းနဲ့ဖြည့်နေလို့ရှိရင်ဖြစ်လျော်ဘဝမှာဒီစောင့်နေပြေလဲအောင်ညနာမငယ်အောင်သူကဖန်တီးပေးတာပဲအဲလိုပဲသူကတတ်နိုင်ပါတယ်သူကတော့ဒါလည်းပဲစေတနာကောင်းကောင်းနဲ့လှူမှကိုရိုးငတ်ပြီးတော့လှူလို့တော့သိပြီးတော့အဲဒီလိုအချိုးမရနိုင်ပါဘူး ဆေကုဏပြောခဲ့တဲ့သတ်မှုဖုံးမှုအမတောင်းကြမှုလိမ်မှုဝိစုဝတောက်ရှုမှုဆိုတာပေါ့လေအဲ့ဒါတွေကိုရှောင်ကျင်တာအလေကောင်းခေါ်ပါတယ်ပါဠိလိုတော့ศีလလို့ခေါ်ပါတယ်ศีလကိုစောင့်ထိန်သောအဖြစ်ပေါ့လေဒါတွေမလုပ်ပါဘူးဒါမျိုးတွေမပြောပါဘူးဆိုတာပေါ့လေဒီကောလည်းပဲစောင့်တည်ထားပါတယ်စောင့်တည်ထားတဲ့အတိုင်းလည်းပဲ စုံထင်းရပါတယ်စောင့်ရောထင်းရပါတယ်ဒီမှာအဲဒီစုံထင်းသောအဖြစ်ဘာတိစိတ်၃ပါးဝစီတိစိတ်၄ပါးပေါ့လေကိုယ်နဲ့နှုတ်နဲ့ကျွလွန်ရတဲ့အကျဉ်းဆုံးကျွလွန်မှုတွေပေါ့လေအဲ့ဒါတွေကတော့ကိလန်ကကင်းသွားတာပေါ့လေတော့အဲ့ဒါပဲအဲ့ဒါလိုထိမ့်မယ်လို့ဒီလိုလည်းပဲဆောက်တည်ရပါတယ် မဆုံးသိနိုင်တဲ့ပမာဒကိုဆုံးသိမှုအပမာဒနဲ့ပယ်မယ်ဆိုတဲ့အဓိပ္ပာယ်ပြောဒီမှာပမာဒနေရာမှာအပမာဒနဲ့အစားထိုးမယ်ပေါ့လေအဲဒီလိုသဘောပါပဲဒီမှာတင့်တော်တဲ့တရားတွေကြားနာမယ်ဆွေးနွေးမယ်စောင့်စရာတွေဖတ်မယ်သူများလည်းပဲတိုက်တွန်းပေးမယ် ကိုယ်တကလည်းပဲစိတ်ကြီးစေတဲ့အတိညာဖြစ်ပွားစေတဲ့ဘာဝနာတရားတွေလည်းပဲအချိန်မီကြိုးစားအထုတ်မယ်ဆိုတဲ့အနေနဲ့ပါလေအထုတ်နေလို့ရှိရင်မနောဒုစိတဆိုပါလေစိတ်နဲ့ကျွလွန်မှုခန္ဓာစိတ်နေစိတ်ဓာတ်မကောင်းတဲ့စိတ်နေစိတ်ထားတွေပေါ့လေအဲ့ဒါတွေကိုဒီမမေ့တဲ့သဘောပေါ့လေ အပမတတရားနဲ့အကာအကွယ်ပေးနေတာလည်းဓမ္မတာလေအဲအဲ့ဒီလိုလည်းပဲအဲအဋိဋ္ဌံပြုရပါတယ်ဓမ္မဒီဘာဝနာတရားတွေကိုဖြစ်ပွားစေသောအားဖြင့်ပေါ့လေခုနမနောတုဆိုလိုက်အကျေစိုးကြီးကာမဂုဏ်အာယုန်ဒီဘက်ကိုပေါ့လေစိတ်ကြီးမသွားရအောင်ထိမ့်မယ် အသိဉာဏ်တွေကိုလည်းဖြစ်ပွားစေမယ်ဆိုတဲ့ခိုင်ငယ်မြဲမြဲပေါ်လေးစိတ်ကဆောက်တည်ပြီးတော့ခေတ္တမှရှိသတိပြုစောင့်မှုအစဉ်ထားဆိုတဲ့အတိုင်းကိုယ်တွေကမြင်လိုက်ကြတဲ့နားလိုက်စားတဲ့ထိတိုင်းသိတယ်ကိုယ်ရဲ့ဆန်တဲ့စောင့်နေငယ်တွေကြွားတဲ့ငန်းတိုင်းခြားတိုင်းမြေတောင်လေးခတ်တာမျိုးလုံးပိတ်တာဖွင့်တာကအစပေါ်တိုင်းအာယုံကိုဘောလေးလူတတ်မှတ်နေဖို့ရအတွက်အမြဲတမ်းအားစိတ်ရမယ် ချိန်စားလဲကြိုက်ပြရမယ်။နောက်တတိတွေဖြစ်လာမယ်။စိတ်တည်ဆူဆီးမှုတွေဖြစ်လာပြီးတော့အသိဉာဏ်တွေဖြစ်သွားမယ်။အဲဒီလိုစိတ်တွေစေတနဲ့အသိဉာဏ်တွေမပြတ်ဖြစ်စေသောအခြင်းမိမှုကိုမမိမှုနဲ့အစားထိုးမယ်ပယ်ရှားမယ်ဆိုတာပေါ့လေ။ဒီလိုလည်းပဲအထိတ်တန်ကြည့်ပါပါလေ။ကုလိုအထုခွင့်ဂျုံပြီဆိုလို့ရှိရင် ယူစီဒီလေးလေးဆဆစီစီဆက်ဆက်မယမနာပေါ်လေရှုမှတ်ပွားများစေခြင်းအပြင်မလျော့ပေါ်ဆမှုဖြစ်ွက်လေဟင်းဟုပမာဒကိုအပမာဒတရားနဲ့ဖယ်ရှားခြင်းပဲဒီလိုပါလေအဲဒီလိုမမင်းမှုတတိတရားဖြင့်ဒီ နှလုံးသွင်းရှုမှတ်ပြီးတော့ဖြည့်ပေးမယ်ဗောလေတော့ပြည့်စုံအောင်လုပ်ပေးမယ်ဆိုတာဒါဘုရားဟောတိုင်းကျင့်သုံးနေတာပဲအမှန်ကောင်းတာပဲအဲလိုဒိဋ္ဌံနဲ့ဆွဆွပြီးလောရပါလေအများတော့နှလုံးသွင်းရှုမှတ်ပြီးတော့အထုတ်နေမယ်ဆိုတာဗောလေအများတော့ချောင်းရစိုက်မယ်ဆိုတဲ့သဘောမျိုးဗောအဲဒီလိုနှလုံးသွင်းဆောက်တည်ပြီးတော့စိတ်ကဆွဆွမြဲမြဲဗောလေဒီမှာ အဓိဋ္ဌာန်ပြုပြီးတော့အလုံးလုံးမှဘုလိုလုံးမျိုးဟာအောင်မြင်ပါလေကြားတယ်လို့ဖြစ်တယ်လို့ဘုသူတဖြစ်ရုံညပါလေဘာမှဆောက်တည်ခြင်းမရှိဘဲနဲ့ပြုလို့လို့ရှိရင်တော့အောင်မြင်မှုကနည်းတတ်ပါလေအဲဒီလိုနှလုံးသွင်းပြီးတော့ဆောက်တည်ပြီးတော့လှုပ်ကြည့်တော့ပြီးလှုပ်ကြည့်လို့ရှိရင်ဒီပမာဒကို ပယ်ပြီးတော့ဗောလေအပမတာတရားတွေကိုယ်မှာတဖြည်းဖြည်းဖြစ်ပေါ်ပြီးတော့ပြည့်စုံလာတော့တာပါပဲအဲဒီအပမတရားတွေဖြစ်ပေါ်စီတဲ့အလုပ်ဟာလူတိုင်းလူတိုင်းအဖို့အရေးကြီးဆုံးအလုပ်ပဲဆိုတာပါလေကောင်းကောင်းကြီးနားလည်လာမှာပါဘာဖြစ်လို့လဲဆိုတော့ ဒီအမှန်တော့တရားလက်ကင်ပြုတဲ့အတွက်ကိုယ်မူရာနှုတ်မူရာ စိတ်နဲ့စိတ်ထားလေးတွေဟာပြောစရာကဲစရာပြည်လာစားလေးကဲပြီးတော့တန်ရှင်းလာရည်ကြီးလာတာညဉ့်ညံလာတာပေါ့ချက်ချင်းတခါလဲနားလည်လာတာပဲတမအဲနားလည်လာပြီဆိုလို့ရှိရင်ဒီလို့ဟာလူတိုင်းဖို့အရေးကြီးဆုံးအရေးကြီးဆုံးလို့ပဲဆိုတာပေါ့လေအရေးကြီးမှလည်းပဲကောင်းတည်လာတော့တာပေါ့ အဲဒီလိုပမာဒမျိုးကိုပယ်ပြီးတော့အပမာဒတရားကိုမိမိသဏ္ဍာန်မှာလုံလုံလောက်လောက်ဖြစ်စေဖို့ရပါလေအလိုရေးကြည့်ပါတယ်ဆိုတာလည်းဘုရားမြတ်စွာကိုယ်တိုင်လည်းပဲဟောကြားတော်မူခဲ့ပါတယ်သိအရေးကြီးပါတယ်တရားလူတိုင်းဖို့အရေးကြီးဆုံးကိစ္စမှာ အချက်၄ချက်ရှိတယ်ဆိုတာလေဟိုတုန်းကပြောလို့ပြောပြီးပါပြီဒါပဲလက်ထပ်ပြီးတော့ပြောပါအောင်မယ်တိမလုံးရှိခုလှုပ်လို့လှုပ်လို့ရမယ်ဒါအရေးကြီးဆုံးရမှာအချက်ထဲမှာပါပါတယ်နေ့ကိုယ်လည်းလို့ရမယ်အငှားကိုစားမရသုံးအကျိုးရများတယ်အဲသုံးအချိန်မီလို့ရမယ်အချိန်မှလို့ရမယ် ချိန်ကြီးဆိုတာကအရွယ်ကောင်းလုံးကျမ်းမာတော့အဆဆရအဆင်ပြေတော့အခုလိုလုတ်ခွင့်ရပြီဆိုလို့ရှိရင်ယူသေးသေးစီစီဆက်ဆက်မရမနာပါလေအချိန်မှလောက်ရပါတယ်တော့မှာပြီးတော့အကျိုးရများတယ်အကျိုးရများတယ်ဆိုတော့သတိပဋ္ဌာန်သုံးပါဟောထားပါတယ်စိတ်စင်ကြယ်မှုကအစပါလေစိတ်စင်ကြယ်တယ်ဆိုတော့ရဟန္တာဖြစ်တဲ့အဓိပ္ပာယ်ပြောတာ ဒုက္ခတွေငြိမ့်တာတတ္တကိုကျိုးမှုတွေငြိမ့်တာကိုယ်ဆင်းရဲတွေလည်းပဲချုပ်ခွဲတာစိတ်ဆင်းရဲတွေချုပ်ခွဲတာဘဝဆက်ဆက်ပါလာတဲ့ဒုက္ခပေးတဲ့ကိလေသာတွေကိုအပြတ်ရှင်းနိုင်တာနောက်ဆုံးချမ်းသာစိတ်ဆုံးဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တာတဲ့အကျိုးခုနှစ်မျိုးတော့ဟောထားပါတယ်အဲဒီအကျိုးခုနှစ်မျိုးတွေကပထမဆုံးစိတ်စင်ကြယ်မှုဆိုတာ ယဟန္တာဖြစ်တဲ့အဖြစ်ပါပဲအဲအချိုးရများခြင်းနဲ့လေးအချိုးရများခြင်းဆိုတာပေါ့လေအဲ့ဒီအချက်လေးတွေစစ်စစ်လိုက်လို့ရှိရင်အဲ့ဒီအချက်လေးချက်နဲ့ကိုက်ညီတဲ့အရာတွေဟာအရေးကြီးဆုံးတဲ့မှာပါတယ်ဥဒ္ဓမြတ်စွာကိုယ်တိုင်45ဝါပါလုံးပေါ့လေဟောကြားသမျှတရားမှန်သမျှဟာ ဒီအပ္ပမာဒခေါ်တဲ့တရားမှာအကျုံးဝင်ပါတယ်ဟွန်းအဲဒီအကျုံးဝင်ကြောင်းကိုအထောက်အထားဆိုဆရာကိုယ်တိုင်လည်းပဲမိန့်ချသွားပါတယ်ဒါကြောင့်ဒီအပ္ပမာဒအလို့ဟာအလွန်အရေးကြီးဆုံးအလုပ်ပဲဆိုတာပေါ့လေစိတ်ထဲမှာစိုးစိုးမြဲမြဲစောင့်တည်ထားဖို့ပါပဲ ဥဒ္ဓမေဆိုကိုယ်တိုင်လည်းပဲဥပမာလေးနဲ့ပေါ့လေဒီအပမာဒတရားဟာအမနာကို အရေးပါတဲ့တရားပဲဆိုတော့ပေါ့လေလောကမှာကုန်းတ attva တွေထဲမှာဆိုရင်တော့ရှင်ဟာအကြီးဆုံးပဲကိုယ်လည်းကြီးတယ်လို့ခြိရကလည်းကြီးပါတယ်ခြိခြိရတဲ့မှာအခြားခြားတ attva တွေမှန်သမျှရဲ့ခြိရတွေဟာ ဒီထဲမှာအကုန်လုံးအကျုံးဝင်လာပဲစင်ကြီးရတဲ့ပါဘူးလားမတော်တာမရှိဘူးတဲ့အဆန့်တာမရှိဘူးတဲ့အကုန်လုံးဒီမှာစင်ကြီးရတဲ့ပါအကုန်လုံးရောက်တာဒါလိုပဲရသော်ပြ52ကောပါလို့ဟောသမျှခုလုံးစိတ်ဓာတ်၃ပါးလုံးကိုလေဖြစ်လာစားရင်ပြီးတော့တန်ရှင်းရည်ကြည့်အောင်ဟောဖို့သမျှတရားတွေဟာအကုန်လုံးဒီထဲမှာအကျုံးဝင်တယ်စင်ကြီးရတဲ့မှာအခြားခြားတ attva တွေရဲ့ ခြေရာဝင်တယ်လို့ပေါ့လေမဆန့်တာရလို့မရှိဘူးအကုန်လုံးဆန့်တာကြီးပဲအဲ့ဒါလိုတောင်မြတ်စွာဘုရားကိုယ်လည်းမကြားထားပါဘူးတိတ်ကိုအရေးပါတဲ့အပမာဒတရားပါဒီတော့ဘုန်းကြီးတို့တွေဘာကိစ္စပဲလုပ်လို့ဘောလေအကျိုးရှိအောင်လုပ်ပြီးဆိုရင်ကြိုကျင်မှုအဋ္ဌံပြုပြီးတော့လုပ်လို့ရှိရင်အောင်မြင်ပါလေ အတိတ်ကမကြည့်ပဲနဲ့တော်သလိုရောသလိုအစီအပြေလိုလုပ်လို့ရှိရင်တော့ဒီအလုပ်ဟာသိအောင်မအောင်ရတာဘူးအဲတော့အတိတ်ထံ၅ချက်နဲ့အုပ်စု၅ချက်နဲ့ပေါ့လေဘုန်းကြီးတို့အတိတ်ထံပြုကြစို့ပထမဆုံးအတိတ်ထံချက်ကတော့သူများတွေကမိလျော့ကြမိလျော့ကြမိနေရာမှာ ငါတို့ကတော့မမိမလျော့မမိမလျော့ခြင်းအပမတော်တရားနဲ့ပြည့်စုံစေမည်ပါကိလေသာခေါင်းပါတဲ့အခြင်းကို ကြည့်မည်ဆိုတာဒါပရမဆုံးအဋ္ဌာချက်ပါပဲအဲ့ဒါလေးဆရာမကခြားပေးပါလို့သူစိတ်တရားလိုက်ဆိုစီပေါ့ဒုတိယကတော့ ဒီလိုစိတ်မျိုးကိုဖြစ်စေမည်ဆိုတာဖြစ်စေမည်ဆိုတာစိတ်ကိုနှိုးပေးတဲ့သဘောမျိုးပါပဲမောဒကာများထွက်ခါနေကြလို့ရှိရင်စိတ်နှိုးပေးတယ်လို့ပေါ့လေစိတ်နှိုးရုံနဲ့လည်းပဲလိုရမရောက်သေးဘူးခရီးသွေးပြီးတော့ကလပ်နေပြီးတော့ပေါ့လေထွက်ရရဲ့ဒီမှာဟွန်းနှိုးနေမရဘူးဒီလိုစိတ်မျိုးကိုဖြစ်စေမည်ဆိုတော့ဖြစ်စေပြီးပွားစေပြီး အာကောင်ပြုလုပ်ပြီဆိုတဲ့အဓိပ္ပာယ်မျိုးလည်းရပါတယ်ဒီမှာအဲဒါလည်းပဲအဋ္ဌံတစ်ချက်ပါပဲဒီကတော့ဒီလိုစေမျိုးကိုဖြစ်စေမည်ပြီးတော့မွေးလျော့မှုပမာဒကိုမမေ့မေ့လျော့မှုအပမာဒဖြင့်ပြောင်းလဲပြီဟောဒီပြောင်းလဲပြရလားမကောင်းတဲ့အခြေစိုးဆိုတာပါကောင်းတဲ့ဟာလည်းပြောင်းလဲပြရတာပဲ သူ့အခြေစိုးတိုင်းထားလို့ရှိရင်ဒီတိုင်းဒီတိုင်းမတက်တော့ဘူးအစင်တန်းလည်းမတက်တော့ဘူးလားဒီလိုတာခုနဝိလျောမှုပမာဒကိုမမေ့မလျောမှုအပမာဒဖြင့်ပြောင်းလဲမည်ပြောင်းလဲဖြစ်မည်ဟောလေအဲ့ဒါလည်းအတိတ်ကပြောပါလားပြီးတော့မမေ့မလျောအထုတ်ခြင်းဖြင့်အစင်တန်းတက်မည်ဟောလေမေ့လျောတယ်ဆိုလို့ရှိရင် စင်တန်နေတဲ့အလုပ်တွေလုပ်နေတာပါလေဘုရားပြောခဲ့ပါပြီကာကျူစိတ်တာမကိုဝိဇ္ဇာစရကာမတောင်းကြမှုဒါအောက်တန်းစားအလုပ်ကြီးပဲအောက်တန်းစားကြတဲ့ပုဂ္ဂိုလ်တွေသာလုပ်တာပါဒါမေလျော့ပေါ်စားလို့မေလျော့ပေါ်စားမှုရဲ့အပြည့်လည်းမသိမမင်းမှုရဲ့အကျိုးလည်းမသိဆိုတော့ဓမ္မစင်တန်နေကြတဲ့ဟာတွေပဲတော့ပြောလိမ့်မယ်ရန်တိုက်မယ် ကျန်တဲ့တော့ဆေးရတိုက်ပါမယ်နှိမ့်တဲ့စကားတွေလည်းကအချိန်ကုန်ခံပြီးတော့ပြောမယ်အဲ့လိုမျိုးရလည်းပဲဝစီကံတွေမကောင်းတဲ့အဲနှုတ်မူရာတွေပေါ့ရိုင်းဆိုင်တဲ့အမူရာတွေပေါ့ဒီလိုတွေအဲ့ဒါတွေဖြစ်နေမယ်ဆိုလို့ရှိရင်ဒါအဲ့ဒီလိုသုံးတဲ့ပုဂ္ဂိုလ်ဟာဟောက်တန်းကြနေတာပဲသူရဲ့ကိုယ်အမူရာနှုတ်မူရာချမ်းသာတာနဲ့ပဲလူချမ်းကြီးဖြစ်ပြီးတော့လူညာကြီး အဲအညာစာကြီးဖြစ်သွားနေတာပဲဒီမှာအဲတော့အဲ့ဒီလိုပမာဒမူရောကိုမမေ့မလျော်သောအပမာဒဖြင့်ခေါ်လာပါလေအရှင်တန်းတက်မယ်ဆိုတာပါလေအရှင်တန်းတက်အောင်လုပ်ပြင်မယ်ဆိုတာလူ့အရှင်တန်းတက်ဖို့ဆိုတာဒါအပမာဒအသိအရေးကြီးပါပဲမလျော်ပေါ်စားတယ်ဆိုလို့ရှိရင်ခေါ်လာစောစောပိုင်းကပြောခဲ့တဲ့အတိုင်းသူစိတ်မျိုးစုံပြုနေတော့တာပဲ ကာယဒုစရိုက်၃မျိုးဝစီဒုစရိုက်၄မျိုးဟောလေအဲလိုပြုနေတဲ့အခါမှာသူဟာအမှန်ကိုပြင်းထန်တဲ့လောဘတွေလည်းဖြစ်နေတာအင်းအမေဒီမိစ္ဆာစာရဆိုအမှန်ပြင်းထန်တဲ့ຢာကလောဘတွေဖြစ်နေတာအင်းပြီးတော့သူရပစ္စည်းခိုးရဆိုလို့ရှိရင်လည်းပဲဒါအမှန်ပြင်းထန်တဲ့လောဘဒေါသတွေဖြစ်လောဘတွေဖြစ်နေတာပဲပြီးတော့ သူများကိုနှိမ့်ဆက်တဲ့ဒေါသတွေဖြစ်နေတာပဲဒီမှာပြီးတော့ကိုကျုံးငဲ့ပြီးတော့လိန်တယ်ဆိုလို့ရှိရင်ဒေါသတွေပဲသူများနေတာကိုလိန်တယ်ဆိုရင်ဒေါသတွေပဲအဲဒီလောဘဒေါသတွေအပြစ်ကိုမြင်တာအကောင်းထင်တာဟောလေဒါမောဟတွေမိုက်မဲတဲ့သဘောတွေပေါ့အဲဒါကြီးကမီးတွေပဲလောဘမီးလည်းပဲတခါတည်းကိုငြိမ့်သက်လို့မရနိုင်အောင်လောင်းနေတာဒေါသမီးလည်းငြိမ့်သက်လို့မရအောင်လောင်းနေတာ မတိမိုက်ပဲဘူးမောပြီးရတယ်ငြိမ့်သက်လို့မရအောင်လောင်းနေတာပဲဒါပမာဒတွေပေါ့ပမာဒအကြောင်းပြုပြီးတော့အဲ့ဒီလိုဆိုးရုပ်တဲ့လောဘဒေါသမီးနည်းနည်းလေးကစားပြီးတော့ဒါကလည်းအကြီးအကျယ်တောက်လောင်ပြီးတော့လူပြဿနာတွေဖြစ်လိုက်တာဒါကလည်းအချင်းချင်းရံဖြစ်တာတွေတစုနဲ့တစုရံဖြစ်တာတွေတိုက်ချခိုက်ချတာတွေတနင်္ဂနွေတနင်္ဂနွေတိုက်ချခိုက်ချတာတွေဆိုတော့အိုးလူတွေ ဆရာဒုက္ခတွေရောက်ကြတာပေါ့လေမိသားစုတွေကွဲထာယာနာတရားတွေဖြစ်သေးတဲ့ပုဂ္ဂိုလ်သေပေါ့လေမျိုးမျိုးဖြစ်နေတာပဲတမဒါမိတွေလောင်းနေတာပေါ့အဲ့ဒါဟာပမာဒမိလျော့မှုကိလေသာမိတွေအဲ့ဒီကိလေသာမိတွေကိုတကူရေကိလေသာမိငြိမ့်သဖို့သိအရေးကြီးပါတယ်ကိုယ်မှာရှိနေတဲ့ကိုယ်တွင်းကလောဘဒေါသမိတွေပေါ့လေမိလျော့ပေါ်ဆဆတ် နေလို့ဒီလိုဖြစ်ရတယ်ဆိုတော့အဲ့ဒါတွေကိုပေါ်ချမှုကိလေသာမျိုးကိုမိလျော်မှုမိလျော်မှုကိလေသာမျိုးကိုမမိလျော်မှုအပမာဒဖြစ်ငြိမ့်တတ်မယ်ဆိုတာအဋ္ဌာပြောပါတယ်ဓမ္မဘုရားမှာအထုတ်နေကြတဲ့ပုဂ္ဂိုလ်တွေဟာဖြစ်တိုင်းမှသူပြိပြုစောင့်မဆင်ထားဆိုတော့တိုင်းဟိုဟာလေးတွေပေါ်ဆဲလိုက်ပြီးတော့ရှုနေတော့စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေဖြစ်ခွင့်မရဘူးငြိမ့်နေတာပဲ မိစားလေးပေါ်လာလို့ရှိရင်ချက်ချင်းတခါတည်းညှိစားတဲ့တော့ချက်ချင်းညှိသွားတာပဲနောက်အသိပညာကြီးဖြစ်လာတဲ့အခါမှာအ ਨੇ ဆုံးတတ်တော်ဘာဖြစ်သွားပြီဆိုရင်အပင်နဲ့ဆက်တဲ့ကိလေသာတွေငြိမ့်လုံးအောင်ငြိမ့်သွားမှာပဲအဲ့ဒီကြီးဖြစ်သွားနေပါတယ်တော့ဒီတော့မေ့လျော်မှုကိလေသာမျိုးကိုမမေ့လျော်မှုအပ္ပမဒါဖြင့်ရင်းတမီဆိုတာပေါ့လေအဲ့ဒါလည်းထိတ်ထားပြီးပါပါတယ် မမင်းမှုဆိုတဲ့အပမဒတရားကတော့နေရာတကာမှာအသုံးချပါလေလောကကြီးမှာလည်းအသုံးချတာပဲအခုလိုဓမ္မကြီးမှာလည်းအသုံးချပါလေလောကဓမ္မနှစ်ဌာနလုံးမှာအသုံးချတယ်ပမာဒစကားစားလည်းနည်းနည်းပြောခဲ့ပါလေလောကဘက်ကပမာဒရှိလို့ရှိရင်ခီးသွားရင်ပဲဖြစ်ဖြစ်ပါလေကိုပစ္စည်းလေးတွေပေါ့လေဒီနေရာမှာ ယထာဘုံမှာဖြစ်ဖြစ်တင်မောဘုံမှာဖြစ်မိတ်ချလို့ရှိရင်ဆုံးလာပဲ။ဆံရတော့လောကဘက်ကမေးလို့ရှိရင်ကိုယ်ပဲပစ္စည်းတွေဆုံးဆုံးတယ်လို့ပဲဓမ္မဘက်ကမေးလို့ရှိရင်လည်းပဲကိုယ်ပဲပစ္စည်းလို့ခေါ်တဲ့သီလတိကသမတိတိကပညာတိကပါလေ။တကယ်အကျိုးရှိပါအရှိမှဖြစ်ထွန်းစေနိုင်တဲ့ကိုယ်ပဲပစ္စည်းတွေလည်းဆုံးရှုံးတာပဲ။ ပေါ်ပေါ်ဆဆနေလို့ရှိရင်ကာတုတရတိကျူးလွန်တယ်ဝိဇ္ဇုတရတိကျူးလွန်တာပဲသူစရိတအဖို့ရံတရားတွေပေါ့လေရည်ကြီးတယ်အဲကိုလူစိတ်ဓာတ်အပြုအမူတွေအဲ့ဒါတွေဆုံးရှုံးတာပဲကိုလူတရားတွေအောင်ထုတ်ဖို့ဆိုလို့ရှိရင်စိတ်တွေစိတ်ဓာတ်မူမြတ်တာတွေဆုံးရှုံးသွားတာပဲအဲ့ဒါမမေ့မလျော့အပမဒတရားအကြောင်းပြုပြီးတော့ကိုယ်နဲ့ဒုစိတ်၃ပါးကိုရှောင်လဲဆိုလို့ရှိရင် ကိုယ်မှာအရှင်တန်မလိမ့်တော့ဘူးသူရဲ့ဆန့်ကျင်ပဲလျော်တဲ့ကုလစိတ်ဓာတ်ပြုမှုတွေပြောစရာကိရစရာလွတ်တဲ့ကုလစိတ်ဓာတ်ပြုမှုတွေအပြစ်ကိတန်ရှင်းတဲ့ကုလစိတ်ဓာတ်ပြုမှုတွေရည်ကြည်တိမ်ဖွဲ့တဲ့ကုလစိတ်ဓာတ်ပြုမှုတွေအေးချမ်းတဲ့ကုလစိတ်ဓာတ်ပြုမှုတွေနှစ်သက်စရာကောင်းတဲ့ကုလစိတ်ဓာတ်ပြုမှုတွေတဲ့အဲ့ဒါဒီအမြတ်တွေထွက်လာတာပဲဓမ္မကြီးမှာအခု အထုတဲ့ယောဂီတွေကိုယ့်အကိုစဉ်းစားကြည့်ပေါ့ဘလို့တရားအထုတ်ခင်ကကိုယ့်ဘဝအခြေလေးအထုခါစားမကိုယ့်ဘဝအခြေလေးအထုလို့တော်တော်လေးအခြေချလာတဲ့အခါမှာကိုယ့်ဘဝအခြေလေးနိုင်ရှိကြည့်ပေါ့ဘယ်လိုရှိတယ်ဆိုတာကိုယ်လည်းကြည့်မှာပါပဲလောကဘက်ကောဓမ္မဘက်ကောနှစ်ဖက်လုံးအသုံးကျတယ်လို့ဆိုရင်လည်း ခုပမာဒအပမာဒအကြောင်းခွဲပြီးတော့ခေါ်တာကတော့တရားဘက်ကိုသာရည်ရွယ်ပြီးတော့အဓိကထားပြီးတော့ဟောကြားတဲ့အတွက်တရားဘက်ကိုပို့ပြီးတော့အလေးပြုရပါတယ်လောကကလောကဘက်ကတော့ကိုယ်ပြုနေကြတိုင်းဆောင်းနေကြတိုင်းဆိုတော့သူ့အချိန်နဲ့သူသွားနေပါပြီဒီမှာအဲ့တော့ခုခေတ်မှာဆိုလို့ရှိရင်တရားဘက်က ပို့ပြီးတော့အရေးကြီးတယ်တရားဘက်ကို မမိမလျော့မှုဖြစ်ဖို့ရန်အတွက်ပေါ့လေအများကြီးဦးစားပေးရမှာပါလောကဘက်ကကြိုးစားလို့ဘလောက်ပဲပြီးလောကီပညာတွေတတ်တတ်ဘလောက်ပဲခြေကိုယ်တွေရပစ္စည်းချမ်းသာဘလောက်ပဲလူနေမှုအစတမ်းမြင့်မြင့်ဘလောက်ပဲကိုချမ်းမှချမ်းမှပေါ့လေဒါတွေကတော့တဘောအတွက်ပါပဲ နောက်လာမဲ့ဘဝတွေတွေ့ရပါတယ်နောက်လာမဲ့ဘဝတွေမှာဘဝမရှုံးဖို့ရာအတွက်တည်ကြတဲ့အမြတ်ထွက်ဖို့ဆိုတာကိုလေကိုယ့်ကိုယ်ဆရာမစေစားပါတယ်ဘဝတွေလက်ခံယုံကြည်ထားပြီဆိုလို့ရှိရင်တော့ယခုတဘဝလေးအတွက်နဲ့အဲတဘဝလေးအတွက်ချမ်းသာဖို့လို့ဒီမတွေ့ရဘူးခုတဘဝလေးချမ်းသာကိုစွန့်ပြီးတော့ဘောလေးအဘကရရှိတဲ့ချမ်းသာရဖို့ရာ သိလိုအပ်တယ်ဆိုတာပေါ့လေအဲဒါလိုလည်းအမြင်ရှိဖို့အသိအရေးကြီးပါတယ်ဘုရားမြတ်စွာသဗ္ဗိတဉာဏ်တော်ကြီးနဲ့ဝေဖန်ပြီးတော့မာကရုဏာတော်နဲ့ပေါ့လေဖြန့်ချီကြတဲ့လက်ညွန်ချက်ကြီးဟာတတ္တဝါတွေပေါ်မှာ အမှန်တရားသနာနှလုံးပါအဲဆိုပြညွန်ကြားတဲ့လမ်းကြီးဟာ တကယ်လက်တွေ့လျှောက်တဲ့ပုဂ္ဂိုလ်အမှန်ကြီးပဲဆိုတာကောင်းသိရပါတယ်အဲ့ဒီကကြမှာမြတ်စွာဘုရားဟာသုရိစကဝိယဗုဒ္ဓောဆိုတာပါလေမြတ်စွာဘုရားဟာခရီးသွားတဲ့အခါမှာပါလေခရီးတွေရှေ့ကနေပြီးတော့ခေါင်းဆောင်ပြီးတော့ဒီလမ်းဟာလမ်းမှန်ပဲဒီလမ်းလိုက်လမ်းကလမ်းမှပဲမလိုက်နဲ့ရဲတဲ့ညွှန်ကြားနေတဲ့ ရှိဆောင်လမ်းပြကြီးလိုပဲတကယ်ရှိဆောင်လမ်းပြကြီးနဲ့တူပါပြီတဲ့တကယ်စိတ်ချပါတယ်ဆိုတာပေါ့လေလမ်းမှာညွန်ပြမြတ်ဗုဒ္ဓစိတ်ချကိုယ်ဝေရဆိုတာပေါ့လေဗုဒ္ဓံတရဏဂိသမိဆိုတာဟောလုံးကအဲ့ဒီလိုဆိုရတယ်တရားတော်ကတော့စုဓမ္မစုမက္ကတဲ့လမ်းကောင်းလမ်းမှန်ကြီးပါလေလမ်းဖြောင်းကြီးပဲ လမ်းဆိုတာဖောက်ထားတာသွားဖို့ပဲလျှောက်ဖို့ပဲလေကားစစ်တဲ့ဖောက်တာမဟုတ်ဘူးမြတ်စွာဘုရားလည်းပဲဒီတရားလမ်းမှကြီးဖောက်ထားတာဟာနောက်လိုက်နောက်သားတွေပေါ်ဒီလျှောက်ဖို့ဖောက်ထားတာပါလျှောက်လို့ရှိရင်ခေမတဘူမိဆိုတာဘေးရောက်ခဲ့တဲ့နေရာထားတာရောက်မှာပဲစခန်းမှာရောက်မှာပဲဒီလိုစကားမှာရောက်လို့တဲ့ပုဂ္ဂိုလ်တွေပေးရန်ခင်းရှင်းပြီးတော့ဆင်းရဲဒုက္ခတွေငြိမ်းတဲ့ နေရာဌာနရောက်လို့တဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်မြတ်စွာဘုရားညွှန်ကြားထားတဲ့သုမကခေါ်တဲ့တရားလမ်းမှကြီးလျှောက်ဖို့ပဲလျှောက်ကြည့်တဲ့ပုဂ္ဂိုလ်တွေဟာတကယ်အေးချမ်းတဲ့နေရာဌာနရောက်ပြီဆိုရင်ဒီတရားမှန်ပါပြီအေးချမ်းတဲ့နေရာရောက်ပါပြီတန္တရာလမ်းကြောင်းမှာစခန်းကောင်းနေစခန်းကောင်းနေစိတ်ဆက်ပြီးတော့အေးချမ်းပါပြီဆိုတာပေါ့လေဒီလိုကောင်းကောင်းနားလည်သွားတယ် ကမ္မကြလာမြတ်ဓမ္မစိတ်ချကိုယ်ဝေယစကံမှန်လာမြတ်ဓမ္မစိတ်ချကိုယ်ဝေယအဲဒီကကြတော့ဓမ္မဆရဏဂတ်ချပြီဆိုတာတရားကိုစိတ်ကကိုယ်ဝေပါ၏ဆိုတာဘာလို့ဖြစ်ပါလဲဒီတော့အေးချတဲ့စကံမှာရောက်နေတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားဖောက်ပေးတယ်လမ်းမှန်ကနေရှောက်ဖို့ပဲရှောက်ဖို့ကမိမိတို့ရဲ့တာဝန် သူတိုင်ဝမ်မှာဆိုလို့ရှိရင်လမ်းကြီးပေါက်ထတာသိကောင်းတာပဲစပုတ်ကလေးလည်းပြထားတာလည်းဒါလေးကြီးကြည့်ကြည့်ပြီးတော့ကိုလိုလေးစီရောက်အောင်ဆိုပြီးတော့ရေမျိုးမျိုးတွေမောင်းကြတာသူရေကြောစိတ်သွားတာရသော်ပြတော့လမ်းဖောက်ပေးခဲ့ပြီးအေးချမ်းတဲ့နေရာရောက်ဖို့ရန်အတွက်ပေါ့လေဒီလိုမျိုးဆိုပြကိုကိုရဆိုနတ်အောင်ရေလူပန်းလူလေးပေါ့လေဖះအချိန်ဝန်ရှိကိုရုံနေတော့လမ်းမှာလျှောက်တယ်လို့မဆိုနိုင်ဘူး ခံထားတဲ့အချက်တွေကိုရှောင်ရှားညွှန်ကြားတဲ့အချက်တွေကိုလုပ်ပြည်စုံတဲ့အထိလုပ်ပြသတဲ့လမ်းလမ်းမကိုတွေ့ပြီးလမ်းမကိုလျှောက်လမ်းမလျှောက်လို့ရှိရင်ဒါမေကပฏิပါဏခေါ်တာပဲသစ္စာပြဖောက်ပွေးတဲ့လမ်းကိုလျှောက်တာဒါမေကပฏิပါဏသရသမารီပညာအจิตိကဆံရတွေပေါ့လေပုံမှန်ပေါ့လေကြည့်နေတာဒါလျှောက်နေတာပဲ အလျှောက်မှလို့ရှိအချမ်းလာလို့ကိလေသာတွေအဲ့ဒါတွေကဲနေတာပဲဒါသိကြတယ်လေနောက်အနည်းဆုံးတတ္တဝါဖြစ်သွားပြီဆိုလို့ရှိရင်ခိမတဘူမိခေါ်တဲ့နိဗ္ဗာန်ဘောလေးဆိုက်သွားတာပေါ့ခိမတဘူမိပတ်တော်တဲ့လမ်းမှာရှောက်မှမြတ်တန်ကားတဲ့လမ်းမှာရှောက်မှတပည့်ကောင်းလမ်းမှာရှောက်ရင်စကားမှာရောက်မှာပဲစကားမှာဆိုင်မှာဒါမှတပည့်ကောင်းပဲ လောက်တဲ့ပုဂ္ဂိုလ်စစ်တာတဲ့လို့ဆိုရတယ်ဓမ္မ။ဘူရတော်ကြီးဆိုလို့ရှိရင်ရောက်ဖို့ခံယူပြီးတော့ဗောလေအလူခံစားရုံမဟုတ်ပဲနဲ့တရားတွေမကျေပဲတဲ့တပည့်အပေါ်လုပ်တွေလုပ်နေလို့ရှိတာလမ်းမှလျှောက်တယ်လို့မဆိုနိုင်ဘူး။အဲ့တော့ရှင်းနေကြည့်ပြီးတော့ဗောလေအဲ့ဒီလမ်းမှတိုင်းဒီလိုလမ်းမှသမာဓိလမ်းမှပညာလမ်းမှအခုဆိုအထူးသဖြင့်အခုသတိပဋ္ဌာန်လမ်းမှဗောလေလျှောက်ရတယ်။ဆက်စွာပြဖောက်ပေးထားတာ။ ထေချာလျှောက်ကြည့်အဲလျှောက်ကြည့်လို့ရှိရင်ဒီထဲမှာသီလသမာဓိပညာအခြေတရားတွေရှိနေတော့ကမ္မလျှောက်တော့စကမ္မရောက်ဆိုတာပါလေကိုနှုတ်စိတ်ထားလေးတွေအပြည့်ကင်းတန်ရှင်းတဲ့တွေစီတစ်ချက်မှတစ်ချက်ရောက်သွားတာပဲအနည်းဆုံးတတ္တဝဖြစ်သွားပြီဆိုလို့ရှိရင်တော့အပယ်နဲ့စတဲ့ကိလေသာတွေအဲမလိုက်နိုင်တော့ဘူးအဲ့ဒါဒီကင်းတဲ့စကားမှာစိုက်သွားတာတဲ့ လမ်းမှာရှောင်းမှာတပည့်အစ်စ်ပါစခန်းမှာစိုက်မှာလည်းပဲတပည့်အစ်စ်ပါအဲမြတ်စွာဘုရားတပည့်အစ်စ်ခံယူထားပြီဆိုလို့ရှိရင်တော့တပည့်အစ်စ်ဖြစ်ဖို့ရာအတွက်မြတ်စွာဘုရားညွှန်ပြထားတဲ့လမ်းမှန်ကိုဆက်ရောက်တည်းရှောက်ဖို့မိမိတို့ရဲ့တာဝန်ဆိုတာနားလည်ရပါတယ်ဒီတော့အခုလိုအရေးကြီးဆုံးအခါမျိုးမှာလူယုံတရား ဘုရားရှိခိုးယုံရှိမိတိုင်းစသည်တို့နဲ့ပူဇော်ရွယုံဖတ်ယုံနော်အများအောင်လောက်အောင်ပေါ်လေကြီးကျယ်တဲ့ဆောက်ဦးတွေဆောက်ယုံနဲ့လမ်းမှာရှောက်ရရောက်မဟုတ်ဆမ်းမလက်ရဟုတ်မဟုတ်ဆိုတာစဉ်းစားဖို့တိတ်အရေးကြီးပါတယ်ဒီလေးလေးနဲ့စဉ်းစားပြီးတော့ပါလေအခုလိုဖွင့်ခါမျိုးပါပေါ့လေ တကယ်လမ်းမှာရှောက်ဖွေပြီးတော့လမ်းမှာရှောက်ပြီးတော့စကားမှာရောက်ဖို့ရာအတွက်မိမိတို့မှာတာဝန်ရှိတယ်ဆိုတာကိုကောင်းသဘောပေါက်နားလည်ပြီးတော့ဗောလေရှိရှိကလုံးလက်ဆိုင်ဆိုတဲ့အတိုင်းဗောလေရှိရှိတော့ခါလေးမှာလမ်းမှာကိုရှောက်ပြီးတော့စကားမှာရောက်နိုင်ကြပါစေလို့လေးလေးနဲ့တိုက်တွန်းရင်းနဲ့ဒီနေ့တရားစကားအဲတကားအဆုံးသတ်လိုက်ပါလေ